ကျေးဇူးတော်ရှင်အကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့တွင်24ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသော အချိန်ကာလဤစာပဝါပမဖြစ်စေရေးတရားတော်ကြော်ပြီဆိုတော့ညနေပဲရောက်သွားတယ်မှန်ပါဘက်ကချိန်တွေကကုန်ခဲ့ပြီလို့ဆိုရမှာပဲမှန်ပါ မန္တကချိန်ကဂုံခဲ့ပြီညနေချိန်ပဲရောက်လာပြီဆိုတာတရားဓမ္မတွေသိကြတယ်အချိန်ကတော့ဖြင့်ဟုတ်ပါတယ်တဲ့မနေ့အချိန်လဲကုန်ခဲ့ပြီညနေအချိန်သေးသို့ရောက်နေပြီ၎င်းရောက်နေတဲ့ညနေအချိန်ဟာလဲကုန်ပါပဲကောင်းပြီဒီချိန်နေသည်တရားဓမ္မတွေစဉ်းစားရမယ်လို့ဘုရားလောင်းကဟောတယ်မနေ့အချိန်တုန်းက ဒကာဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်ညနေချိန်ပဲကြလို့ရှိရင်ဖြင့်အသားရည်ရင်မျိုးလုံးတွေအာယံပလတွေမနှက်ကတဲ့အခုညနေချိန်ကြရင်ဆုံးယုတ်ပြီလို့ဆိုရင်မလွဲဘူးအဲ့ဒါမနှက်ကာလကစားပလိုက်တာလို့မှတ်ရမယ်မနှက်ချိန်ကဒကာဓမ္မတွေအာယံပလတွေရော ကံနေရောမျက်လုံးတွေရောအလုံးစုံကုန်တွေဒီကားလို့ဆိုလို့ရှိရင်ကောင်းတာတွေစပြီးမကောင်းတာတွေကြမ်းနေအောင် လုပ်ပါတယ်။ဒါပြန်မနက်ကာလဒီဒကာရမတွေကိုစားဝါပြစ်တယ်လို့အဓိပ္ပာယ်မှတ်ထားကြပါ။အဲမနေ့ချိန်ကာလဒီဒကာရမတွေဘာများလုပ်သွားပါလိမ့်မလို့မေးလို့ရှိရင်ဖြင့်ခန္ဓာထဲမှာရှိတဲ့ မျက်စိနားနာကောင်းအင်္ဂါကြီးငယ်တွေကိုစာဝါပြီးဒီကလာပြစ်လိုက်ကုန်ပြီလို့ဆုံးဖြတ်ချက်ချပါညနေချိန်ကြတော့ညနေချိန်ပေါ်လာတဲ့ကာလညနေကာလကြီးဒီကားလို့ရှင်ဘာလို့မလို့ပေါ်လာတာတော့လို့ဒကာတိုက်တို့ဒကာကျွဲတို့ဥလာဘူးတို့မေးလို့ရှိရင်စာဝါမလို့ပေါ်လာတာပဲမှန်ပါပါ ဘာလို့ဖို့ပေါ်လာသာဝါဘုရားမနေ့ကတော့ဘာလို့ပြီးပြီလဲသာဝါဘုရားမနေ့ကတော့ပြင်ခန္ဓာကိုယ်ထဲမှာရှိရတဲ့ကောင်းတဲ့ရုပ်တွေအကုန်စားဝါပြီးလို့မကောင်းတာပဲကြံရတော့မှန်ပါဘူးညနေသူဘာလို့မလို့ပေါ်လာပြန်မညနေပိုင်းပေါ်လာပါလိမ့်မလဲလို့မေခွန်းထုတ်ရင်ဘယ်နဲ့ဖြေကြ ကောင်းပြီတခါညတ်တွေချိန်ကလည်းစားဝါတော့ပြန်တော့မျက်ပြင်မနဲ့အသက်ရှင်လို့မိုးလင်းနိုင်ကြပြန်ပြီဆိုရင်တော့ဘာလို့ဖို့မျက်ပြင်မနဲ့ပေါ်လာပါလိမ့်မလို့ခင်ဗျားတို့ခန္ဓာကိုယ်ကြီးတဲ့ရှိတဲ့အာယမလတွေမျက်လုံးတွေနားတွေနှာခေါင်းတွေလျှာတွေကိုကောင်းတာတွေစမကောင်းတဲ့အမွဲတို့မကြားနိုင်တာတို့အအိုမင်းတို့ကြားအောင် ကသိုက်တို့ကကြွယ်တို့မလုံလားလုပ်ပါဘူးဒါပြန်မနက်ကာလဒီလဲမျက်ပြင်ပေါ်လာမဲ့မနက်ကာလကလည်းကျွတ်တို့ဆိုးရအောင်လုပ်မဲ့ကာလမျက်ပြင်ညနေပေါ်လာပြန်ပြီဆိုပြန်ရင်ရောဒါပြန်ကျွတ်တို့ခန္ဓာနဲ့ပန်နဲ့အစားခံနေရတယ်ဒီခန္ဓာကြီးကဒုက္ခနေရပါလိမ့် အလှဲ့အပနဲ့အစားခံနေရတယ်ဆိုတာဓမ္မတွေမှတ်ထားပါအဲမနဲ့ကာလကလည်းစားလိုက်ဝါလိုက်ခန္ဓာကိုယ်ကြီးကိုဟိုအောင်မင်းအောင်လုပ်တယ်ဆိုတာပါပဲညနေကာလကရောစားလိုက်ဝါလိုက်ဆိုတာပါပါလိမ့်နေပြန်မနဲ့ပေါ်လာပြန်ပြီနေထွက်လာပြန်ပြီဒကာရမတွေခန္ဓာကိုယ်ကြီးဘာလုံးမလို့လာပြန်တာပါလိမ့် စားဖို့ဝါဖို့အိုအောင်မင်းအောင်လုပ်ဖို့လာတယ်။ဒါဖြင့်ဒကာဓမ္မတွေကသာအင်းမိုးလင်းလာလို့ဝန်တာမိုးချုပ်သွားလို့အပန်းဖြေရတော့ခွန်မို့ဝန်တာတယ်ဆိုတော့ဩမသိလို့ဝန်တာကြတာပဲလို့ဆိုရပါဘူး။ကိုကတော့ဖြင့်အရှုံးဘက်ကရင်မနေဘူးလား။ရှိပါဘူး။အရှုံးဘက်ကရေဝရကဓမ္မတို့ယနေ့ညလည်းကျွတ်တို့ပါပြတ်မှာပါလေ နှက်ပြမနဲ့မိုးလင်းလာပြန်တော့အစာဝါခံရမှာပဲဆိုတော့ဒီခန္ဓာကိုယ်ကြီးထဲမှာရှိတဲ့အာယံမလတွေကံကောင်းနေတခါသိတခါကျွယ်လို့တနေ့တခြားကုံမှာပေါ့ဗျာမကုံပဲဘူးလားဒါဖြင့်ဘဝများစွာတန်တရာထဲမှာကျွတ်တို့ကျင်လီပြီးဒီကလာလာခဲ့ရတဲ့ဘုန်းကြီးတို့ဓမ္မတွေဟာဒီကာလတွေစားဘဝဘဖြစ်နေအချိန်ကုန်ခဲ့ရတယ် မနေ့ကာလကလည်းစားဝါဖြစ်လို့ကုန်ညနေကာလရောက်ပြန်တော့လေသက်သာမလားအောင်မေတယ်စားခံဝါခံရပြန်တာပဲဘယ်ချိန်အစာဝါလွတ်ပါလိမ့်မလဲလို့မေကွန်းထုတ်ရင်ဘယ်နဲ့ဖြေပါဒါဖြင့်ဒကာရမတို့နေအောက်လာအောက်ဖြင့်မနေကြပါနဲ့လို့သတိပေးလိုက်တယ် နေအောက်လာအောင်ဖြင့်မနေကြပါနဲ့လို့ဘုန်းကြီးတို့တရားဓမ္မတွေသတိပေးလိုက်တယ်။နေရှိနေလို့ရှိရင်ဖြင့်မနဲ့ဆိုတာပေါ်လာမှာပဲ။လာရှိနေလို့ရှိရင်ညဆိုတာဒါဖြင့်နေအောက်လာအောင်နေတဲ့ကာလပတ်လုံးမနဲ့ကာလညကာလဆိုတာတွေကလာရမှာပဲ။လာတိုင်းလာတိုင်းလဲခန္ဓာကိုယ်ကြီးကသုံးမှုနဲ့ရှုံးမှုတွေပဲရှိမှာပဲ။ဘာလဲရှိမယ်ခင်ဗျ။ အဲဒါပြန်ဘုန်းကြီးတို့ဒကာရမတွေတို့အသက်ကြီးလာပြီလို့ပြောတာအသက်ကြီးတာတယ်မဟုတ်ပါဘူးဆုံးရှုံးတာကြောင့်အဓိပ္ပာယ်ယူလိုက်ပါအသက်ကြီးတာလားဆုံးရှုံးကြတာလားဆုံးရှုံးကြတာဆိုတာပေါ်လာကြဒါရင်ဘုန်းကြီးတို့ဒကာရမတွေ၌ဘယ်ဘဝမှာဘ누구စားလို့ဘ누구ဝါလို့ ဆုံးရှုံးခဲ့ပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်မနက်ကာလညကာလတွေစားရဝါရနဲ့ခန္ဓာဖြစ်တဲ့ချိန်ကစပြီးစားဝလာလိုက်တာနောက်ဆုံးမိတ်ဒီနေ့ကျတော့ပြောင်းတာပဲမဆုံးနိုင်ကြဘူးလားဒါဖြင့်ဒီကဓမ္မတွေဒီကားလို့ရှင်ဖြင့်ဘယ်သွားနေလို့လွတ်ပါမတော့ဆိုတော့နေပြင်းကြီးကလည်းကျေပါပြီနဲ့လပြင်းကြီးကလည်းကျေပါပြီနဲ့ဆိုတော့ နေရီလာတွေအောက်မှာပဲလူရဲ့လို့ဖြစ်နာရဲ့လို့ဖြစ်ပြမရဲ့လို့ဖြစ်တလိဆန်ရဲ့လို့ဖြစ်ဤကဲ့သို့ဖြစ်ပြီးဒီကလာနေကြတော့ဩဒီအချိန်ကာလတွေဤစားဖို့ဝါဖို့ပေါ်လာတဲ့အထယ်တစ်မျိုးပဲလို့မှတ်လိုက်ချင်ပါလူဖြစ်တာလဲစားဖို့ဝါဖို့ပေါ်လာတဲ့အထယ်တစ်မျိုးပါပဲနတ်ဖြစ်တာရောစားဖို့ဝါဖို့ပေါ်လာတဲ့ဇမာဖြစ်တာရောစားဖို့ဝါဖို့ ကာလကတော့ရှိတာကြီးကိုဗျ။နာနဲ့ကာလညကာလနေ့ကာလမရှိပဲဘူးလား။အဲ့ဒီကာလတွေကကာလအောက်ကအချိန်မှတ်နေတဲ့ပုံကိုယ်တွေကိုဖြင့်ဇာဝနေတော့တယ်ဆိုတာဒကာရမတွေအသေးချာမှတ်ရလိမ့်မယ်။ဒါဖြင့်ဒကာရမတို့ဘယ်ကာလလူဖြစ်ရတာကောင်းပါလိမ့်။နာနဲ့ကာလလည်းနာနဲ့ကာလကပဲ။ တခါတည်းခန္ဓာကိုယ်ထဲမှာအာယံဗလတွေနဲ့မျက်လုံးတွေနားတွေကိုတခါတည်းကောင်းတာတွေဆုံးရှုံးအောင်လုပ်မကောင်းတာတွေခြံထားညကာလကြမှာတော့ဒီတိုင်းပဲကောင်းတာတွေဆုံးရှုံးအောင်လုပ်မကောင်းတာတွေခြံထားကြာတော့မကောင်းတာတောင်မှမရှိတော့ဘူးသေခြင်းတော့မရောက်ပါဘူးရောက်ပါဘူးဒါပြန်မိုးလင်းလာလဲအင်းတို့စားမလို့ဝါမလို့လာပြန်ပြီ မိုးချုပ်သွားပြန်တော့နက်ပြန်မိုးလင်းလာပြန်တော့နက်ပြန်မိုးချုပ်ပြန်တော့ဒါဖြင့်ကျွတ်တို့ကပြန်ပြီးဒီကလာသူ့ကိုတော်လှန်နိုင်တဲ့အခြေအနေရှိပါရဲ့လားရှိပါပါဒါဖြင့်ဒကာရမတို့ခမရတို့ကျွတ်တို့ဖြစ်ထွေကဖြင့်မနဲ့အချိန်ပေါ်လာပြန်လဲအဲကိုနဲ့နာဖို့ ညချိန်ပေါ်လာပြန်နင့်နာဖို့ပဲနတ်ပြင်မနဲ့မိုးလင်းတဲ့ချိန်ပေါ်လာပြန်နတ်ပြင်ညရောက်ပြန်တော့ကိုကပြင်အရှုံးဘက်ကကြီးပါလားတကကြွပေါ်လားပေါ်ပါဘူးအားလုံးဓမ္မတွေပေါ်ကြမလားပေါ်ပါဘူးအဲဒါဖြင့်နေအောက်လာအောက်ကလွတ်မှာပဲဒီအချိန်ကာလတွေစားမှုဝါမှု လွတ်တော့မှာပဲဆိုတာယနေ့စဉ်းစားစီခြင်းတယ်။ဒီမလို့ရှိရင်ဖြင့်မနဲ့တဲ့ညနေကြီးလာပြီဆိုတာကြီးတာမဟုတ်ပါဘူးကုံလာပါကြီးတာလားကုံလာလားမျက်စိကောင်းနာကောင်းကံကောင်းဉာဏ်ကောင်းဘာဖြစ်တော့လက်ပြမနဲ့မိုးလင်းလာတော့တော်တော်သေးရဲ့နေရသေးတယ်ဆိုတာ တော်သေးတယ်သာပြောရတယ်အရင်ကရှုံးနေပြီကံကောင်းညာကောင်းမျက်စိကောင်းနားကောင်းတွေပဲနဲ့နေပါလိမ့်ဒါပြန်အသက်ရှည်လေလေပါများလေအရှုံးများလေလေဆိုတော့အဲဒါပြန်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်အရှုံးလွတ်တဲ့နေရာဌာနသွားဖို့တော့ဖြင့်ချိန်ရောက်ပြီဆိုတာဟာ တွေးချိန်တော့ပေါ်ပေါက်သင့်ပြီလို့ယနေ့သတိပေးပါတယ်သဘောကျကြအင်းဒီလိုမှဒကာဓမ္မတွေဒီဒီကာလတွေကလော့အောင်မပြေးတော့ပါဘူးလို့ဆိုလို့ရှိရင်ဖြင့်ခင်ဗျားတို့တနေ့တော့လဲကာလစပဝါပဖြစ်နေပဲသိကြချေကြပါမယ်နောက်တခါဘာဖြစ်ဖြစ်တကြဝရမင်းကြီးဖြစ်ဖြစ်တရားကြီးဖြစ်ဖြစ်မန္တမင်းကြီးဖြစ်ဖြစ် ဖြစ်ခြင်းသာဖြစ်သူတို့စားဘဝါဘဖြစ်နဲ့ခမရတို့အမှုထမ်းဖို့ထွက်လာတာပဲလို့ဆုံးဖြတ်ချက်ချပါသဘောပါလားဒီစကားဒီသံမင်းရစကားလို့ဒကာတိုက်တို့ဒကာကျွဲတို့ဥလဘူးတို့ကမောင်းမိပါနဲ့မိုးလင်းလာရင်လဲတို့သာဝခံရအောင်လို့ပါပဲညမိုးချုပ်သွားပြန်တော့ကာလာကြီးကလေ ညကာလကသာသမာဝါသမာခန္ဓာကိုယ်ကြီးကခန္ဓာမသဘောပါဗလားအင်းဒါဖြင့်ဒကာရမတို့ကာလလက်အောက်ကဖြင့်ထွက်ထွက်မြောက်တဲ့ဤကြိုးစားကြပါဆိုတာတိုက်တွန်းရမတိုက်တွန်းနဲ့ဘူးတိုက်တွန်းတယ်လေဆိုတာအမတန်သဘောပါတဲ့နာနဲ့ဘုလားဘူးတို့တကကြွဲတို့နားထောင်မှာအော်ဟုတ်ပါလားဆိုတာပေါ်လာတယ်မှန်ပါပါ တဏှာဆိုလို့ရှိရင်မိုးလင်းရင်ဝန်တာမိုးချုပ်ရင်အပန်းဖြေရမှာကြောင့်ဝန်တာဝန်တာစရာလားအကျုံးထွက်တာလားကံကောင်းညာကောင်းတွေပဲနေတယ်ကံမွဲညာမွဲပဲကြံရတယ်အဲ့ဒီကံမွဲညာမွဲတဲ့ကလည်းညကာလကထုံနှုတ်ပြီးစားလိုက်ပြန်တော့လေဒီတဲ့မွဲတာကြံရတော့ကြာတော့အကုန်ပြောင်းလာ အင်းဘ누구စားလို့ဒီခန္ဓာကြီးကုံပြောင်းရပါလိမ့်မလဲလို့မေကွန်းထုတ်ရင်တော့သိပလားအင်းဘ누구ပါလိမ့်အေးနာနဲ့ကာလညကာလတွေကစားလိုက်ဝါလိုက်တာဒကာရမတွေဒရိုရဇတပိုင်းတွေတောင်မကြံခဲ့ပါဘူးဒီတဲကလည်းဒကာရမတွေကနောက်လူဖြစ်ရပါလိမ့်နတ်ဖြစ်ရပါလိမ့်ပြမဖြစ်ရပါလိမ့်ဆိုလို့ရှိရင် အစာဝါခံရခံကျင်သေးတဲ့သဘောတွေလောကုတ်ချော်တဲ့သဘောတွေပေါ်လာဒကာဆိုင်ပေါ်ရလားပေါ်ပါဘူးလောကုတ်ချော်တဲ့သဘောတွေပေါ်ကြဘူးလားပေါ်ပါဘူးဩဒကာကျော်ဒီလောက်မသိတဲ့ပုဂ္ဂိုလ်များအတော်များနေသေးတယ်လို့ဆိုရင်တော့လွဲသလားလွဲပါဘူးဒဂရမတွေနောက်ဘဝဘာဖြစ်ခြင်းတယ်ဆိုရင်ကာလဤသဘဝဘဖြစ်ခြင်းတာပဲမှန်ပါဘူး ကိုကနိုင်ရမှာလားရှုံးပေးရမှာလားရှုံးပေးရပါဘူးဒါဖြင့်အရှုံးပေးရတဲ့ဘဝကြီးဖြစ်ရပါလို့ဤမှန်ပါပါဒီအိဗယ်မရောက်ဘူးလားဘယ်လိုဆူတောင်းပြေပါလိမ့်မယ်ကိုကရှုံးကြီးပေးရပါလို့ဤသူများစားဖို့ဝါဖို့ကြီးဖြစ်ရပါလို့ဤဒီအိဗယ်မရောက်ဘူးလားဥမာမယခုညာမြန်မာရှိတဲ့ပြက်တွေရှိတယ်ငှက်တွေရှိတယ်အဲသူတို့ဒီကားလို့ဆိုရင်ဘာလို့မို့ ငှက်တွေကြက်တွေဖြစ်လာပါလေမလို့ဆိုတော့လူတော်ဝါရိစားဖို့ဝါဖို့ဖြစ်လာတယ်ဆိုတဲ့အိဗယ်အငြင်းစရာမရှိပါဘူးထို့ဒီပဲခမည်းတော်လည်းဘယ်ဘဝဘာဖြစ်ခြင်းလဲဆိုရင်ဖြင့်ကာလဤစားဖို့ဝါဖို့ဖြစ်ရပါလို့ဤရှင်းမလားရှင်းပါဘူးဘာများဖြစ်ခြင်းကြသေးဘာများဖြစ်ခြင်းကြသေးတယ်လဲလို့မေကွန်းထုတ်ဘာများဖြစ်ခြင်း ဘာမှမဖြစ်ချင်ဘူးဆိုတာဒီအားလုံးကမှတ်လိုက်ပါတော့ခန္ဓာမဖြစ်ချင်ပြီးတာသဘောကျဘာမဖြစ်ချင်ရင်အကောင်းဆုံးလဲခန္ဓာမဖြစ်ချင်လို့ရှိရင်ဖြင့်စားစရာထည့်ဖြစ်သေးရလားဖြစ်ပါဘူးဒါဖြင့်ဒကာရမတို့ခန္ဓာဆူတောင်းတဲ့ပုဂ္ဂိုလ်ဟာကာလဤသာဘဝါဘဖြစ်ရပါလို့ဤဘုရားသေချာသွားတယ်အဲ့တော့ ဒကာရမတို့ခန္ဓာဖြစ်မဖြစ်ခြင်းပါနဲ့ဆိုတာဒီနေ့သံဝေကလည်းပါတယ်နော်တရားဓမ္မလည်းအစစ်ကိုရအောင်လို့ဒကာဓမ္မတွေဆုံးမပါတယ်လို့မှတ်လိုက်သမ်းပါသို့တော့ဒကာဓမ္မတွေနေတိုင်းတွေးစေကြတာကအင်းမနဲ့ရောက်လာပြန်ပြီစားဖို့ကိုယ်ခန္ဓာထဲရှိတဲ့ကံကောင်းညံကောင်းတွေကုန်တော့မှာပဲ ကံကောင်းညာကောင်းမကုန်ခင်ပြန်လာလေးနဲ့မြန်မြန်ကာလပြင်ပဲရအောင်ကြိုးစားမယ်ဆိုတဲ့စိတ်ကိုဆက်ပြီးမွေးပါမှန်ပါပါတော်တော်အရေးကြီးတယ်နော်တော်တော်အရေးကြီးတယ်ဒကာရမတို့ဒါသံမင်းညပြောတဲ့စကားလို့မောင်းပါနဲ့သံမင်းညပြောတဲ့စကားလို့ဒကာသက်ကမောင်းမိပါနဲ့မိုးချုပ်လာပြန်လို့ရှိရင်ကာလဤစာဘဝဘဖြစ်နေကံကောင်းညာကောင်းကုန်ရရှိသေးရဲ့ ကဲမင်းစားဘဝါဘမဖြစ်အောင်ရှိတဲ့ကံနဲ့ပဲအလွတ်ယုံပါတော့မယ်ဆိုပြီးဝိပဿနာအလုပ်လုပ်လိုက်ပါသဘောပါဒီဝိပဿနာအလုပ်မှမလုပ်တော့ပါဘူးလို့ဆိုလို့ရှိရင်ဖြင့်ခင်ဗျားတို့ခန္ဓာပေါ်ဦးမှာခန္ဓာပေါ်ရဲ့ကိုတော့ဖြင့်ဘာဖြစ်မှာတော့မရှိဘူးကာလရိစားဘဝါဘဖြစ်မှာကတော့သိကြတယ်မသိကြဘူးလားအဲ့ဒါတော့ ဆရာဘုန်းကြီးကရောဘုရားလောင်းကရောဒကာရမတွေကာလာကြီးကိုကြောက်စမ်းပါကာလာကြီးကိုယွန်စမ်းပါကာလာကြီးကိုမုံစမ်းပါဆိုတဲ့ဥစ္စာဒီကျွတ်တို့ခမရတဲ့ကိုဘဝတန္တရာတသံရာလုံးသူစားဝါတာနဲ့ပဲကုံချင်းပြောက်ချင်းတို့ရောက်ခဲ့ရပါတယ်ဟုတ်ကလားနောက်ကိုလည်းဘာဖြစ်ဖြစ်သူ့လက်တွင်းမှာပဲကုံချင်းပြောက်ချင်းရောက်အောင်ပဲ ကာလလက်တွန်းမှာပဲကုံချင်းပြောက်ချင်းရောက်အောင်ပဲဆိုတာသဘောကျဒါဖြင့်ဒကာရမတို့ဒီကာလပြင်ပဲထွက်ကြဘာပါလဲကာလပြင်ပဲထွဲဆိုတော့နေမရှိလမရှိတော့ကာလရှိသေးရဲ့မရှိပါဘူးဥဒုယရုတွေကောမရှိပါဘူးလာဇန်လာစုပ်တွေကောမရှိပါဘူး အဲဒီလိုမရှိတဲ့ပြင်ပရောက်မှသာလင်ခမည်းတော်ဒီကားလို့ဆိုလို့ရှိရင်ဖြင့်စားဘဝါဘဖြစ်နေလွတ်တော်မယ်မြတ်မောရင်ဖြင့်လွတ်ပါမလားလောကီဥမာပြောပါမယ်တခုသောကြက်တယ်မှာကြက်ချံတဲ့ကြက်ကလေးဖြစ်လာလို့ရှိရင်ဖြင့်အန္တရာယ်ကင်းလို့တကားကျွဲဘေးရှင်းပါမလားမရှင်းပါဘူးကြက်တယ်မှာကြက်ချံတဲ့မှာကြက်ကလေးဖြစ်လာရတယ်ဆိုရင်သူကတော့မသိလို့အတောင်လေးခက်ခါခက်ခါနဲ့ ကျွေးတဲ့ဖွဲစကားလေးစားကစားကနဲ့ပျော်ရှာကြလေသို့တော့ကြိုက်ရှင်ကတော့ဖြင့်သူ့မနဲ့ကာလဖို့သူ့ညကာလဖို့သူ့မနဲ့ဈေးဖို့သူ့ညဈေးဖို့ဆိုတာစီမံတယ်လို့ကြက်ကသာမသိတာစီမံတဲ့ပိုင်ရှင်ကတော့စီမံပြီးသားဒီမှာလဲခမရတို့ကဘယ်လူဖြစ်ရပါလေနတ်ဖြစ်ရပါလေဆိုတော့30ဘုံကြက်ချံရေးတဲ့မှာကြက်စုတောင်းတယ်လို့ဖြစ် ပြည့်ရှင်နေဟုသောကာလကတော့ဖြင့်သူ့မနဲ့ကိုအကုန်စားမယ်သူ့ညနေကြရရှင်သုတ်တံပို့ရအောင်စားမယ်သူကစီမံပေးသားရည်ရွယ်ပေးသားဆိုတာသဘောကျအင်းဒါတွေမသိတော့ဘယ်ကြက်ချံများ ဖြစ်ရှင်သေးတယ်ဆိုတာဥလာဘူးရှိသေးလားဒါကတိုက်တော့နတ်ပြည်ကြက်ချံများရောမြမပြည်ကြက်ချံကြီးတဲ့ဟော အာလုံးတဲ့အာရမတွေပဲကြက်ချံဖြစ်ခြင်းသေးတယ်လေအေးနည်းနည်းပါသွားတခါကျနည်းနည်းပါသွားမျက်မှောက်လို့ရှိရင်ဒီဓမ္မတွေဒီကားလို့ဆိုလို့ရှိရင်ကြက်ချံရွေးပြီးဆူတောင်းနေတာမှန်ပါပါသဘောကျလားဘာရွေးဆူတောင်းပါလေအင်းဘယ်ချံရွေးရွေးကြက်ပိုင်ရှင်ကတော့ဖြင့်မနှက်ဖို့နဲ့ညဖို့ မနေ့ဈေးနဲ့ညဈေးဖို့ပဲဆိုတာတော့ဖြင့်ရည်မှန်းပြီးသားဒီမှာလည်းကာလကမနေ့စားမှာမနေ့အသေးစားမယ်ညကြမှာအသေးစားမယ်ဆိုတော့ကျွတ်တို့ခန္ဓာကိုယ်တွေကတော့ဖြင့်စားဘဝါဘဖြစ်မှလွတ်နိုင်သေးရဲ့လားအဲ့ဒါတွေသေချာစဉ်းစားတော့မှဩ30ဘုံဟာ နှောင်းအိမ်ထောင်အိမ်ကြီးဘယ်ဘုံမှမတော်ပါလားလို့ဘုရားဟောတာကြီးကလောလောကြီးပေါ်လာတော့တယ်တကားသိမှန်ပါဗျာပေါ်သေးဘူးလားမှန်ပါဗျာကြက်ကြက်စဉ်းစားစမ်းပါဦးယနေ့သံဝေကကမ်းမှာအကြီးကျယ်ပြောနေတယ်မှန်ပါဗျာသံဝေကကမ်းမှာတရားဓမ္မတွေအမတန်ရေးကြီးလို့ခမရတို့ကဘုံပြောင်းနေရလို့ရှင်ခြံပြောင်းရတယ်လို့မသိဘူးမသိပါဘူးဘုံပြောင်းရင်ကောင်းတယ်ထင်တယ်သေသေးချာချာတော့ဗါတဲ့ခြံပြောင်းတာ ခြံပြောင်းတော့ကိုကြက်ပိုင်ရှင်နဲ့တူတဲ့ကာလကမနေ့ကာလနတ်ကာလကဒါမနေ့ဈေးဖို့ဒါညာသေးဖို့ဆိုပြီးကာလသူ့ကိုတတ်ဖို့ပဲဗျသဘောကျဒါဖြင့်ဒကာရမတို့ဒီဘယ်ကာလထဲမှာလူဖြစ်ရတာတော်ပါမလဲလို့မေခွန်းထုတ်လိုက်ပါတယ်ဒါဖြင့်ဒကာကျွေးကြက်ချံများရွေးကြံသေးလားမရွေးပါဘူး ဒီဘဝခင်ဗျားတို့ဂိုင်းနောက်ဆုံးမိတ်သေးခြင်းဖြင့်သေလိုက်ပါတော့နောက်ဖြင့်ခြံမပြောင်းတော့ပါပြီလွတ်ရနေပါတော့မယ်ဆိုတဲ့မောက္ခဆိုတဲ့နိဗ္ဗာန်သာခင်ဗျားတို့ကိုအရောက်ပို့ပေးမယ်ခင်ဗျားတို့ဇီသာကြောင်ပြီးခြံပြောင်းတဲ့ဥစ္စာစိတ်တွေကိုအကုန်ဖြောက်ပါသဘောကျဘာစိတ်ကုန်ဖြောက်ရမှာပါလဲခြံပြောင်းတဲ့အဲခြံပြောင်းတဲ့စိတ်ကုန်ဖြောက်ပါဆိုတော့ ဘုန်းကြီးပြောတဲ့စကားကအမှန်တန်ကြီးတယ်လို့ဒကာကျွဲကထင်ချင်းထင်လိုက်မယ်ဒကာတိုက်ကတော့ထင်သေးလားသုံးဆရပုံရှိတိုင်းကာလရှိလိမ့်မယ်ကာလရှိတိုင်းကာလဤစာဘဝဘကဖြစ်ရမှာဖြစ်တော့ဘယ်ခြံကောင်းတယ်လို့ဆိုစရာလိုသေးတော့နတ်ပြည်6ထပ်6ခြံရှိပါတယ်မြမပြည်20ခြံ20ရှိပါတယ် ဘုရားဓမ္မတို့ဘယ်ချမ်းအောင်းလို့ရှိရင်ကောင်းပါလိမ့်မလဲဆိုတာမစင်စားပါနဲ့လို့ယနေ့တရားမှာသတိပေးလိုက်ရှင်းမလားကာလကလွတ်ပါမလားမနဲ့ကာလမနဲ့ကာလကလည်းကံကောင်းညံကောင်းမျိုးလုံးကောင်းနာကောင်းတွေစားတာညကာလကကောလက်ပြမိုးလင်းတာကလည်းကြံတာတွေစားပြန်တာစားလာမကစားတော့ပြောင်းတာပေါ့ ပြောင်းလားမကပြောင်းတဲ့အခါကျတော့ဒကာရမတို့သေဘောဝင်လိုက်သို့တော်ပုထုဇဉ်မိုက်တွေဖြစ်ပြီးဒီကလာနေသောကြောင့်ဒီဘဝတည်းရှိပါစီတော့နောက်ဘဝနတ်ဖြစ်ရကောင်းတုံးလို့ဆိုတော့ခြံပြောင်းခြင်းနဲ့စိတ်ပေါ်လာဘာပေါ်လာပါလဲခြံပြောင်းခြင်းနဲ့စိတ်ပေါ်လေလေဒကာရမတို့ကာလနဲ့ကြုံလေလေဒကာသိုက်ဘယ်နဲ့ဆိုပါကာလကလွတ်ပါမလွတ်ပါ အဲ့ဒါတွေပြန်ရောက်တော့မှဩတို့ဆရာဘုန်းကြီးဟောနေတာခြံပြောင်းလွတ်တရားပါလားကာလရိသဘဝဘဖြစ်မှလည်းမရှိတော့ပါကလားမစွနိုင်ဘူးလားခြံပြောင်းလွတ်မှကာလလွတ်မှာကိုဗျခင်ဗျားတို့ကကြံဖန်ပြီးခြံပြောင်းနေရင်တော့ကာလကတော့ဒီကာလရှိရရှိရနေမှာပဲသဘောပါမလား ဒါဖြင့်ဒကာရမတို့ယနေ့ကစပြီးဒီကလာဘယ်ချံပြောင်းရင် ကောင်းလို့လို့ဆိုတဲ့တဏှာဟောတဲ့တရားကိုဖြင့်မနာပါနဲ့ဘုရားဟောတာပါလေလူပြေတော့ကွာမင်းတို့ရကန်းကြီးကမကောင်းပိုးကမရခြေကမပြည့်စုံနဲ့ဟုတ်လားမကောင်းဘူးနတ်ပြည်ကြတော့ပရိသေဆွတ်စားရတယ်လို့သူဟောကြတာဟောလိုက်မှန်ပါပါဒါဘုရားဟောတာပါလေအဲ့ဒါခြံမြောင်းခိုင်းတာ သေခြင်းသောသေအောင်လို့ရှင်းမလားဘာပြောင်းခိုင်းလဲခင်ဗျားတို့စေနာကောင်းနဲ့ဟောတယ်ထင်သလားဘာတော့ခြံပြောင်းပြီးဒီကာလအသေးတစ်မျိုးသေအောင်ရှင်းမလားတခါကြွေဘာပြောင်းပြီးသေတစ်မျိုးသေအောင်သဘောပါဗလားပါပါ ဒါဖြင့်ဒကာရမတို့အမတန်သဘောပေါက်ဘုရားသခင်ကိုရမကြီးနေကဘုန်းကြီးများကကူညီပြီးဒီကလာဟောနေတဲ့တရားဖြစ်လေသောကြောင့်ဘယ်ဖြာမှမပြောင်းပါနဲ့ကာလလက်အောက်ကမလွတ်ဘူးသဘောပါဘယ်ဖြာမှမပြောင်းပါနဲ့ကာလလက်အောက်ကမလွတ်ဘူးကဲဒါဖြင့်ဒကာကျော်တို့ဒကာတိုက်တို့ ဒကာတိုက်တို့ကလည်းကျွန်းလေးပါလေးပေါ်လာလို့ရှိရင်ကုံလေးပါလေးကြာရင်အဲ့ဒီကာလာလေးများစောင့်မြင်သေးလားမစောင့်မြင်ဘူးမစောင့်မြင်ဘူးမစောင့်မြင်တာဒီကစောင့်နေသေးရှိရင်လည်းပြောင်းမှာပဲသဘောကျပါလားဒကာကျွဲကောစောင့်မြင်သေးလားကိုယ်ရှိတဲ့ထဲလေးပါလေကုံစုံပေါင်းများစောင့်မြင်သေးလားမစောင့်မြင်ဘူးစောင့်လေလေကာလကပါလို့စားလေလေဝါလေလေပဲဆိုတော့ သူစားလို့ဝါလို့ကြာလေကုန်လေမနေဘူးလားအဲ့ဒါကြောင့်တဏှာဟောတဲ့တရားမနာပါနဲ့ဆရာပြောတဲ့တရားကိုသာဖရာကြီးကိုယ်စလဲဖြစ်လို့ခမည်းတော်ကနာကြပါတဏှာကတော့မင်းစိတ်ချလက်ချသေးရမကောင်းဘူးလားကွာကုန်နေပါလေကုန်ငွေဖြစ်ပြီးဒီကာလဆိုလို့ရှိရင် तू ဟောကြံလားဟောလိုက်မယ်ဟုတ်လားသားရည်သမီးတွေစိတ်ချရတဲ့ခြေလေးရောက်တော့သေးရသေးချင်းသေးရသာမကောင်းဘူးလားအင်းဘ누구ကဟောနေတဏှာ အဲ့ဒါခင်ဗျားတို့ကလည်းရောင်တောင်တောင်ဖြစ်ပြီးကာလနေတော့ကာလစားနေတာမသိတဲ့လူတွေဆိုတော့ဒီလောက်ကလေးတော့အသက်ရှင်ရှင်သေးတယ်ဗျာလို့လှုပ်ချင်လှုပ်မယ်မလှုပ်ပေဘူးလားအဲလှုပ်လေလေမှားလေလေပေါ့တရားဓမ္မတို့ပေါ်ဗလားပေါ်ပါဘူးဒါဖြင့်တရားဓမ္မတို့ကာလောကတတိဘူတာနိသဗ္ဗနေဝသာတနာကာလောနာနဲ့ကာလညကာလတိဘူတာနိ ဖြစ်ပြသမျှတတ္တဝါဟူသမျှတို့ဂတတိနေတိုင်းစား၍နေ၏သဘောကျနာနကာလညကာလကတတ္တဝါဟူ၍ဘာလုပ်နေတယ်သဗ္ဗနေဝသာတနာတဲ့မိမိအချွေရန်တဲ့တကွမိမိပါစားတာအမလေးတိန်လုံးစားပါတိန်လုံးအသုံးဆောင်ပစ္စည်းတွေရောအိုအောင်မင်းအောင်လုပ်တာလဲကာလသားတွေသမီးတွေတဲကစားတော့နေတာရော အဲမိမိခေါင်းဆောင်လုပ်နေတဲ့ပုဂ္ဂိုလ်စားဝနေတာဟုတ်အောက်မလေးတရားဓမ္မတို့ကိုယ်လည်းအန္တရာယ်မကင်းသာသမီလည်းအန္တရာယ်မကင်းတိုက်တာရွှေငွေကြောက်တံပရမရားတွေကိုဒီလောက်တော့စားဝနေတဲ့ကာလကိုခမည်းတော်ကာလအောက်ကမထွက်ချင်တာများအတော်ရုပ်ဆိုးတဲ့လူတွေမို့ပဲဆိုလိုက်ဖလားသမင်းညာရုပ်ဆိုးတဲ့ပုဂ္ဂိုလ်ဖြစ်လဲ တော်တော့ပါပြီတော်တော့ပါခင်ဗျားတို့သေခဲ့တဲ့ဘဝရှိမနေ့ကာလသေခဲ့ရတာနဲ့ဟုတ်လားနေ့ကာလသေခဲ့ရတာနဲ့ညကာလသေခဲ့ရတာနဲ့ဆိုတော့တကယ်ကြွယ်ဒီသုံးခုမှတပါသေစရာရှိရှိသေးရဲ့မရှိပါဘူးဒါဖြင့်ဒီကာလတွေပါဇက်ထဲမှာပဲသက်ထွက်သွားတယ်ဆိုတာရိမ့်မိရိမ့်ပါဘူးပေါ်ကြပါလားတရားဓမ္မတွေဘယ်ချိန်မှာ နောက်ဘဝတွေကသေခဲ့ပါလိမ့်မလဲလို့မေခွန်းထုတ်လို့ရှင်မနဲ့တော်လကောင်းမနဲ့ကာလတော်လကောင်းနေ့ကာလသဘောကျညကာလတော်လကောင်းဒါပဲရှိကာလလက်တွန်းမှာခေါင်းဆင်းသေးခဲ့ရတာပဲလောအောင်ပြင်းနိုင်သေးရလားတကယ်ကြွတဲကြောက်เสียကောင်းဒါကြောင့်ခင်ဗျားတို့မဲတဲ့ခါကျတော့ဘယ်ချိန်ကသေတုံးမဲတာမှန်ပါပါ မေးကြဘူးလားမေးပါဘူးဘယ်နဲ့မေးတော့အင်းဘယ်ချိန်ကသေတုံးဆိုတော့အဲ့ဒီချိန်ကစားသွားတာပဲဟုတ်လားကျုပ်ဖြင့်သိမသိပါဘူးဗျာမသိတာမသိတယ်ခင်ဗျမသိဘူးပြောတယ်လားဟုတ်မှာပဲကိုယ်စားနေတာမှသူမှမသိပဲသူများစားတာကြတော့သူသိပါအောင်မလားပေါ်ပါလားဒါလွန်ကဆွေကများထုတ်ပြီးကျုပ်မသိလျရတာနာရရာများလုံးနေနဲ့ကိုယ်ကိုယ်ကရောင်ချာချာ ကိုယ်ကစားနေတာကောသိရလားအဲ့တော့သူတစ်ပါးလည်းမသိဘူးကိုယ်စားနေတာလည်းအဲ့ဒါရင်ဘယ်တော့ထောက်ပေါက်ရှာမှာတော့ကဲဒီလောက်ထူတယ်ဒီလောက်အားတယ်ဆိုတာယနေ့တရားပွဲမှာမပေါ်သေးဘူးလားဒါဖြင့်ဒကာဓမ္မတို့ဒီသူများမေးနေတဲ့အချိန်ကာလတွေကဘယ်ချိန်ကသေးသလဲနေ့လယ်လားမနေ့လားညလားကျဲဥလွန်လားအင်းဘာမေးမေးဒီကာလမေးတာပဲမှန်ပါပါ သဘောကျဘာမေးမေးပါပါလိမ့်အဲ့တော့ကာလလောက်မှာအသက်ပြောက်တယ်ဆိုတာတက္ကသိုက်တို့တက္ကကျွဲတို့ကညင်းဖို့လိုသေးတယ်ကာလစသွားတာပဲရှင်းမလားဒါဖြင့်ဒီလိုများနောက်ပတာဖိစ္ဆာရိုက်ချင်ကြသေးလားဘယ်ချိန်ဘယ်နာရီဘယ်ကာလမှာသူတေစိတ်ကြသွားတယ်လို့များမတာဖိစ္ဆာပေါင်းကိုခမရတို့များများရိုက်ချင်လို့ဘုံဘဝဆူတောင်းရင်များများရိုက်ချင်လို့မှတ်ပြီတော့ ရိပ်ပြီဗလားအတော်ဆိုးနေတယ်ဆိုတာပေါ်ဗလားကဲဒကာတိုက်တို့ပေါ်ဒီနေ့တရားအမှန်မှရှင်းဘူးလားရှင်းပါဗျာရှင်းတော့ဒကာဓမ္မတွေစိတ်ကူးလေးပြောင်းပါတော့ကဲဘယ်လိုပြောင်းကြမလဲကာလလွယ်ရပြေးမဟိဘယ်လိုပြောင်းကြမလဲဒါကြောင့်နိဗ္ဗာန်မှာနေလည်းမရှိဘူး နေမရှိတော့နေကာလရှိသေးရဲ့မွန်းတဲ့ကာလအနေဝင်ရောကာလလောက်မရှိတဲ့ခါကြလို့ရှိရင်ဖြင့်တစ်ချက်ဒီနှစ်ချက်ဒီသုံးချက်ဒီစရှိသည်ကာလတွေရောဒါဖြင့်ကာလရှိနေဒကာဓမ္မတွေနေရီလာတွေအောက်မှာနေရလို့ရှိရင်ဖြင့်ကာလပေါ်ဦးမှာပဲကာလပေါ်ရင်ခမည်းတော်ခန္ဓာထဲမှာစာဝနေဦးမှာပဲအဲဒါကြောင့်နိဗ္ဗာန်နေလည်းမရှိဘူးလားလည်းမရှိဘူးဓာတ်လေးပါးလည်းမရှိဘူး ချမ်းသာရာသက်သက်ဆိုတဲ့လွံ့မြောက်ရေးတစ်ခုသာရှိတယ်ဆိုတာမှတ်ထားရစမ်းပါသဘောကျပါလားဂိုင်းဒါဖြင့်ယနေ့ဟောကြံတာကဂရမတို့ကာလကိုခမည်းတော်ကပြန်စားပါလို့ပြောလိုက်ကာလကစားခဲ့တာတော့ဖြင့်ခမည်းတော်အချိန်ပေါင်းဘဝပေါင်းမရေတွက်နိုင်တော့ပါဘူး ကာလကိုခမည်းတော်ကစားလိုက်ပါဆိုလို့ရှိရင်မကောင်းဘူးဟေးကာလမင်းဒီကားလို့ဆိုရင်ဖြင့်တို့ဖြင့်အချိန်တိုင်းပဲသိခဲ့ရပြီတလိ္ဆံဖြစ်တုန်းကလည်းအချိန်ကာလထဲမှာပဲအသက်ပြောက်ခဲ့တယ်လူဖြစ်တဲ့အချိန်မှာတော့နတ်ဖြစ်တဲ့အချိန်မှာတော့ကာလထဲမှာပဲအသက်ပြောက်ခဲ့ရတယ်ဆိုတော့ပေါ်ဗလားအခုလည်းပဲကာလရဲ့လို့မသိဘူးကာလစောင့်နေတာပဲ ဘာနဲ့စောင့်နေတယ်ဆိုတော့စာပိသာအမွဲတွေနဲ့စောင့်နေဘာနဲ့စောင့်အိုမင်းတွေနဲ့စောင့်နေဒီအိုမင်းတွေကလည်းစောင့်မှာပဲဆိုတော့သိကြပါလားကြားတဲ့ခါကျတော့ရှင်ပြန်အိုမင်းတွေတောင်ကြံရင်ပါအောင်မလားအင်းကာလကလက်ပတ်စားမယ်မဟုတ်လားအဲဒါကြောင့်ဒကာကျွဲတို့ဒကာတိုက်တို့ဥလာဘူးတို့ကာလပြင်ဘက်ဖဲရောက်ရင်လည်းပြေး သို့မဟုတ်ကာလကိုပဲကိုကပြန်စားနိုင်လဲစားသဘောပါဘာလို့ရမလဲဒါကြိုးစားအမလေးရုပ်စာများခင်ဗျားတို့ဒီတရားများနာရတဲ့ပုဂ္ဂိုလ်များတကားကျွဲတို့တကားသိုက်တို့ဘယ်တော့မှတို့ထွက်မယ်လို့စိတ်မကူဘူး ဘယ်တော့မှစိတ်ကူးကိုမထည့်ဘူးဒီကာလဒီလောက်အယုတ်ဆိုးကြီးတံပြီးတော့နှိမ့်ဆက်နေပါလားလို့လည်းမသိပါဘူးမသိရလားသိရလားမသိပါဘူးမနည်းမသိတဲ့ပြင်ခင်ဗျားတို့ကကာလလိုင်းရှိတောင်နှုတ်ဆက်လိုက်ပြီဟောအာယုတ်တက်လိုက်ပြီဝန်တာကြီးကြမှန်ပါပါဝန်တာပဲပါအာယုဒလည်းဝန်တာတယ်အဲသုံးရလာလေးများထွက်လာဝန်တာအမှသွားမဲ့လူလာလေးဝန်တာလေးရှင်းမဖြစ်ရလေဒကာရမတို့ မသိဆိုရတာကလွန်နေပြီမလွန်ဘူးလားဟုတ်ပါဘူးအသက်ရယ်လည်းကြီးကုန်ပြီတကယ်ကျွဲမပါဘူးဗျာမပါခဲ့ပါဘူးဟမ်မပါတာမှသိကြနေတကယ်သက်ရည်မပါခဲ့ပါဘူးကြီးကလူတွေလည်းမပါလို့ကာလလည်းအောင်မှာအသက်ပြောက်သွားကြပြီခင်ဗျားတို့လည်းဆရာဘုန်းကြီးကသတိမပေးလို့ရှိရင်ဖြင့်ဒီတစ်ခါကာလလည်းအောင်အသက်ပြောက်ပြီနောက်တစ်ခါကာလလည်းအောင်ဖွယ်အသက်ပြောက်ဦးမှာ ဒါဖြင့်ဒီဘဝမှာအင်းဘုရားကူညီဆရာသမားကူညီနဲ့ကာလလွတ်ရေးဖြင့်မနေအောင်ပဲကြိုးစားမှာပဲဆိုတာဖြင့်တန်တန်ထွားထွားစိတ်ကိုမွေးပါဆိုတာတိုက်တွန်းရမတိုက်တွန်းနဲ့ဘူးသဘောသိပ်ပါသဘောအမတန်ပါတဲ့တရားပါဒါကြောင့်ယဟန္တာများဖြစ်သွားတဲ့အခါကျတော့ ဒကာရမတွေသူ့အတွက်ကာလတွေကိုသူကအကုန်စားသွားသူမသေးသေးလို့ရှိရင်သူ့စားမဲ့ကာလတွေမရှိဘူးလားအဲ့ဒီကာလတွေဟာသူ့နော်သူကသာစားဝါသွားတဲ့တွေ့ဒကာရမတို့ကာလကစားသေးရဲ့မစားပါဘူးဒါကြောင့်ခမည်းတော်အရိယာဖြစ်အောင် လုပ်လိုက်စမ်းပါကာလဟာခမည်းတော်ဤစားဘဝါဘဖြစ်ရမယ်သဘောကျအရိယာဖြစ်ရင်ဖြင့်ကာလဒီပါပါလိမ့် ကာလကခမည်းတော်ကိုခါရိုင်းစားအခုတော့အရိယာဖြစ်ရင်ကာလကိုခမည်းတော်ကစားတယ်ပေါ်ကလားအရိယာဖြစ်ရင်ပါတဲ့သဘောကျပါလားကောင်းပြီဒီညာနေတော့တကကျွေးပေါ်ထိုက်တယ်ဗျာပေါ်ထိုက်ဘူးလားဘယ်တော့မှမတွေးမိပဲဘူး ဒကာဓမ္မတွေဘယ်တော့မှမတွေးမိတဲ့အလုပ်ကြီးတစ်ခုပါလားကိုင်းတာဖြင့်ကာလောကတိဘူတာနိသဗ္ဗနေဝသဟတနာယောစကာလကသောဟောတိသဗ္ဗုဒပစတိပစီလို့ဘုရားလောင်းဖြစ်စဉ်ခါတုန်းကဟောတာကာလကိုပြန်စားအောင်ကြိုးစားမယ်ဆိုပြီးဘုရားလောင်းဟာကြိုးစားတာဗျာရိပ်မိမလားဒါကြောင့်ဂေါရမဘုရားကြီးကြလာတော့ နေမရှိတဲ့လမရှိတဲ့နိဗ္ဗာန်ကြီးကရောက်သွားတဲ့ခါကျတော့ကာလတွေသူကစားပလိုက်တဲ့တွေ့သူ့နောက်ကာလတွေကလိုက်စားသေးရဒါကြောင့်နေမရှိလမရှိတဲ့စီရောက်သွားပြီချမ်းသာတဲ့တက်တက်ဘ ᱹ စားဘဝါဘမှာမဖြစ်ဘဲနဲ့နိစ္စနိဗ္ဗာန်ဒုဝနိဗ္ဗာန်ဒုက္ခနိဗ္ဗာန်ဘဒုမှမရောက်ရတဲ့နိဗ္ဗာန်ဝါမောက္ခဆိုတာသဘောကျအဲ့ဒါကြောင့်ကာလရင်လည်းစားကြပါ ကာလပြင်ပဲ့ရင်လည်းထွက်ကြပါဆိုတာနှစ်ချက်တိုက်တွန်းဘယ်နှစ်ချက်ပါလိမ့်တိုက်တွန်းလဲဘယ်လိုတိုက်တွန်းပါလိမ့်ဒါလေးမမေ့ပါနဲ့မမေ့ပါနဲ့အားလုံးတရားဓမ္မတွေဘယ်လိုမမေ့ရမှာတုံးဆိုတော့အော်မိုးလင်းလာရင်လည်းမင်းသဘဝါဘဖြစ်နေကြုံမိဟိမင်းသဘဝါဘဒီတက္ကသကံမနောက်မင်းသာမဟိ မင်းပြင်မင်းမရှိတဲ့ရှင်ရအောင်သွားမဟိဒါလေးရန်တွေ့တွေ့ပေးပါရန်တွေ့ပေးမှအလုံးလို့ဖြစ်မယ်ရန်မတွေ့လို့ရှိရင်ဖြင့်ခမရတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ကြောင်စာဖြစ်ဖို့ကြွက်စုကြီးတောင်းနေပါဘူးမတောင်းပေဘူးလားကြောင်စာဖြစ်ဖို့ကြွက်စုကြီးတောင်းနေလို့ရှိရင်ဖြင့်ဒီတဲ့မိုက်တဲ့ဥစ္စာတော့တကကြွယ်ရှာစားဖြစ်ပါဘူး ပေါ်ပါလားဒါဖြင့်လူဘဝဆူတောင်းလဲကျွတ်ဆူတောင်းနတ်ဘဝဆူတောင်းအဲမြမဘဝဆူတောင်းစัจ java ရိမန္တဘဝဒါဖြင့်ကျွတ်ဆူတောင်းတာတော့ကြောင်စာဖြစ်ရပါလို့ဤပါပဲသဘောကျပါလားကျွတ်ဆူတောင်းတာပါပါလိမ့်မတောင်းကောင်းဘူးဆိုတာပေါ်ပါလားပေါ်ပြီတဲ့အဲ့တော့ခင်ဗျားတို့ နားမယောင်ရပါနဲ့တချို့အဘိဓမ္မာကိုအဆုံးတိုင်တိုင်နားမလဲတဲ့ပုဂ္ဂိုလ်ရေးရေးထားတဲ့စာအုပ်ဖြစ်စေဟောတဲ့တရားဖြစ်စေမင်းတို့စူလေးလဲတောင်းမှာပေါ့ကွာဘာလေးလဲလုံးမှာပေါ့ကွာဒီဘဝဆင်းရဲနေတော့ဘဝချမ်းသာရေးဆိုတော့လုံးမှာပေါ့ကွာဆိုချမ်းသာရေးတာဟောတယ်ကာလလက်ကတော့မလွတ်ပါဘူးမလွတ်ပါဘူးသဘောကျအဲ့ဒါတွေကိုလည်းရောင်ဖို့မလိုဘူးရောင်ဖို့လိုသေးလားအဲ့တော့ နာကြီးကြီးနဲ့ထောင်မသာလင်လွယ်ရဲကျွရဲအစ်စ်ကိုတွေ့ရနော်နာကြီးကြီးနဲ့မထောင်ရင်ရှင်းမလားရှင်းပါပြီခိုင်းတာဖြင့်ကာလလောက်ကလွတ်တဲ့တရားပဲဒကာဓမ္မတွေဒီအလုပ်လုပ်ပါကာလလောက်ကလွတ်ပါလိမ့်မယ်လို့ဘုန်းကြီးကပြောလိုက်ပါတယ်နော်ဒါဖြင့်ဒီအလုပ်လုပ်ပါဒကာဓမ္မတို့ကာလကိုလည်းခင်ဗျားတို့စမ်းနိုင်ပါတယ်ကာလလောက်ကလည်း လွတ်နိုင်ပါတယ်ဆိုတာသိကြပါလားသိပါပါဒါဖြင့်ခမည်းတော်လောကကြောက်เสียအကုန်ဆုံးရန်သူတွေ့ပါလားမနေ့ကာလာနေ့ကာလာညကာလာဒါတွေကဘာတွေလဲကြောက်เสียအကောင်းဆုံးဘာကြောင့်ကြောက်เสียအကောင်းလို့ဆိုမသိမသာနဲ့ပြောင်းစားပြဘယ်လိုဆိုကြမလဲမသိပါဘူး မသိမသာနဲ့ပြောင်းအောင်စားပြလိုက်တဲ့ခါကျတော့ကျုပ်အရင်မမွဲပါဘူးရလုံးခုမွဲလာတယ်အင်းကာလစားသွားပြီကျုပ်ရင်အားတော်တော့ကောင်းတယ်ဗျာအခုဘယ်နဲ့ဖြစ်တယ်မသိဘူးဘယ်နဲ့ဖြစ်ဘူးကာလစားတာရိမ့်မိဗလားကျုပ်ဟာငကောကသပင်တွေဒီကားလို့ဆိုလို့ရှိရင်တော်တော်ဖြူတာအယောင်ကိုထွက်နေတာဟုတ်လားအမဲရောင်တော်တော်ထွက်တာအခုဖြင့်ဖြည်းဖြည်းရောင်နေကုန်ပြီဖြူရောင်နေသန်းလာပြီ မဆိုဘူးလားအဲ့တော့သူကကညီလုံးထုံးနေတာလက်ပဲရှာမတွေ့ရှာဘူးလက်ပဲကိုတွေ့ဗလားပါပါလေကာလစားလို့ဘောဗလားဒါဖြင့်ဒကာရမတို့လောကကြီးထဲမှာစဉ်းစားကြည့်ပါတဲ့ကြောက်စရာကောင်းဆုံးရန်သူတွေ့ဗလားပါပါလေကာလကာလမနေ့ကာလနေ့ကာလညကာလ ကြောက်စရာကောင်းဆုံးရန်သူတွေ့မလားဘယ်သူပါလိမ့်ရှင်းမလားဒါဖြင့်အထယ်ဆူတောင်းတဲ့ပုဂ္ဂိုလ်အမှားတော်ကိုပေါ်တာပေါ့အထယ်ဆူတောင်းတဲ့ပုဂ္ဂိုလ်ဒီကာလဤစားဖို့ဝါဖို့ပဲညာရောက်ဗလားအထယ်ဆူတောင်းတဲ့ပုဂ္ဂိုလ်ဘာရယ်များလှလာပါပါဖြစ်ခြင်းသတို့ ဘာရမြကြီးကြည်ကြည်ဖြစ်ခြင်းသလုံးမေးရောသာဘဝါဘပဲပြန်ဖြစ်ရမယ်သဘောကျကိုင်းတာဖြင့်ကာလပြင်ပဲထွက်ကြစို့တရားဓမ္မတို့ကာလရင်လဲစားကြစို့မဟောရပဲဘူးလားမင်းမျိုးဟောမှာပါလေကာလပြင်ပဲထွက်နည်းသဘောကျကာလကိုစာနီဝါနီရှင်းမလား ကဲဒါဖြင့်ဒီကိုကြည့်ကြပါတော့ဒကာရမတို့နော်ဒီနေတိုင်းပဲပြနေတဲ့ဥစ္စာဒကာရမတို့သဘောကတော့တစ်မျိုးစီလို့မှတ်ကြရမယ်နော်သဘောကတော့တစ်မျိုးစီလို့မှတ်ရတော့ဒီဘက်ကဇရာမရဏပေါ့ဗျာအဲဇရာဆိုတာအိုတာလဲကာလစားလို့မရဏဆိုတာသေရတယ်လဲကာလစားလို့သဘောကျဇရာဆိုတာအိုရတာဟော မရဏဆိုတဲ့အသက်ပြောက်ရတာအဲမနက်ကာလညကာလနေ့ကာလတွေသူတို့စားဝပြစ်တာနဲ့နောက်ဆုံးမိတာတော့ကာလသုံးခုတစ်ခုခုအောက်မှာအသက်ပြောက်စားတာကတော့သုံးခုစလုံးကစားတာပဲမနေ့ကာလကလည်းထိုက်တံလောက်စားတာပဲနေ့ကာလကလည်းအညကာလကလည်းနောက်ဆုံးမိတ်ဒီနေ့ကြတော့တကာလအောက်မှာအသက်ပြောက်သဘောကျဒါဖြင့်ဒကာရမတို့ ကာလလောက်ကြောက်เสียကောင်းတာရှိသေးရဲ့ဒီကနေပြေးလိုက်မန္တလေးပြေးလိုက်အင်းမန္တလေးပြေးတော့အင်းဒီက9နိုင်ပြေးတယ်ဆိုတော့9နိုင်ခွဲလောက်ရောက်သွားရောက်ပါ9နိုင်ခွဲကာလမဟုတ်အစခံရတာဒီနေတုန်းကအင်း4နိုင်ကာလမှာအစခံနေရဟိုကြတော့9နိုင်ကာလဘယ်လွတ်တယ်လွတ်ပါဒါဖြင့်ခမရတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်အမတန်လျင်မြန်လာစွာသောကြောင်း အမတန်လေးလာစွာသောဥမာမပုတ်ကောင်တကောင်အမတန်မြန်လာစွာသောကြောင်ကလိုက်နာအမတန်လေးလာစွာသောပုတ်ကောင်တကောင်ဒီလောအောင်ပဲလို့ဖြစ်မဖြစ်ဘူးဒါဖြင့်တနည်းနည်းနဲ့သူစားသလိုဝါသလိုခံယူပေါ့ဒီမှာလဲကာလက အမတန်မြန်တာကျွတ်တို့ကအနှေးကောင်နဲ့တူးနေဘယ်နေရာရောက်ရောက်လွတ်ပါအဲ့လောက်တော့ကျွတ်တို့အဖြစ်ဆိုးကြုံอ่ะ ဘောပါဗလားအဖြစ်ဆိုးဆိုတာပေါ်လားအဲကံကောင်းလို့လူဖြစ်လာတယ်ဆိုတာကဒကာရမတွေသုတ်တန်ကြီးဟောတာနော်လွရေးကြွရေးဟောတော့အဲ့ဒီလိုမဟောရပါဘူးတဲ့သူ့ကိုလောအောင်ကြောအောင်ရှောင်နိုင်အောင်ဟောရမယ်ပေါ်ဗလားကောင်းပြီဒကာရမတွေဒီဇရာမရဏဘဲကလာပါလိမ့်ဇာတိလာတော့ဇာတိဆိုတော့ဆူတောင်းလို့ရ စားဖို့ရအကောင်လေးဖြစ်ရပါလိမ့်ဘ누구စားဖို့ပါလိမ့်စားဖို့ရအကောင်လေးဖြစ်ရပါလိမ့်ဘာကောင်ရလို့တော့ဘုန်းကြီးကမဆိုလိုပါဘူးဘာကောင်ဖြစ်ဖြစ်အစားခံဖို့ကောင်ဖြစ်ရပါလိမ့်ရှင်းမလားဘာကောင်ဖြစ်ဖြစ်အစာခံဖို့အကောင်ဖြစ်ရပါလေဆိုတော့ကောင်းသေးရဲ့လားဒီကြတော့ကာလကစားဒီကြတော့ကာလကသဒီလိုမနေဘူးလား ဒါဖြင့်ဒကာရမတို့ပရိစ္ဆသမုပ္ပါဆိုတာဘာပါလိမ့်မလို့ဆိုကာလဤသွားဘဝါဘဖြစ်ပုံကိုပြတာရှင်းမလားဘာပြပါလဲကဲဒါဖြင့်ဒီနေရာကာလစားဖို့ကောင်းပေါ်တယ်ဒီကြတော့စရာကြတော့ကာလစားလို့အတော်လေးရော့သွားတယ်ဒီကြတော့ကာလစားလို့ပြောင်းပြောင်းလို့တုတ်တံပို့လိုက်ရသဘောကျလား ရှင်းမလားအင်းဒါဖြင့်ဒကာရမတို့ဒီဇာတိဘက်ကလာပါလိမ့်ကံဆိုတာဒီပြစ္ဆုတ်ပံဘဝလားအနာဂတ်ဘဝလားစဉ်းစားပါစဉ်းစားပါရံပြောလို့မရဘူးဘာကာလဘာဘာကာလပါလိမ့်ပြစ္ဆုတ်ပံကာလသဘောကျအော်ဒီကံဒီခင်ဗျားတို့ပြစ္ဆုတ်ပံဘဝကလူဖြစ်ရပါလို့ဒီကံကြောင့် ဒီကံကြောင့်ဒီဘက်လူဖြစ်ရပါလိမ့်နတ်ဖြစ်ရပါလိမ့်မြမဖြစ်ရပါလိမ့်မလားဘူးလားဒါဖြင့်ဒီကံလေးကာလာတဲ့ထိုးသွင်းလိုက်သဘောကျတခါကြော်ပါတဲ့အင်းသိသူသိအောင်လို့ထိုးသွင်းသဘောကျဘာလဘာဖြစ်အောင်လို့ပါလိမ့်သိချင်းသိအောင်လို့ထိုးသွင်းလိုက်တာကာမဘဝခေါ်တယ်ပေါ်ဗလား ဒီကြတော့သိသိသိသိအောင်လို့ကာလရိစ္ဆဘဝဗျကာလရိပြောင်းစားမှုဒီမှာလမ်းမဆုံးရဘူးလားကဲဒီကံတော်တော်ကောင်းတဲ့ကံလားဒါကြောင့်ပြိဿသမုပ္ပါဒ်ပါတဲ့ကံဟာကံကောင်းမဟုတ်ဘူးရိမ့်ပြီလားပြိဿသမုပ္ပါဒ်ပါတဲ့ကာမဘဝဆိုတာကံကောင်းဆိုနိုင်မှာမဆိုနိုင်လို့ဘုရားကသူကဒုက္ခသစ္စာသူကသမုဒယသစ္စာလို့မဆိုဘူးလား သူကအကြောင်းသူကအကျိုးလို့အရင်တော့ကမဟောခဲ့ဘူးလားရှင်းမလားဒါဖြင့်ကံကောင်းလားကံဆိုးလားရောခမည်းတော်ကြက်ချံနဲ့ကြက်ကလေးပေါက်တာများကြက်ရှင်ကြီးပွားရေးသာဖြစ်တော်မူသူကြီးပွားရေးပါသေးရလားရှင်းမလားဘာကြက်များဖြစ်ခြင်းသေးကြက်ထီးလိုက်ကြက်ထီးဖြစ်ခြင်းလားကြက်မဖြစ်ခြင်းပါသွားပြီကော နင်းနေပါလာပြီတရားဓမ္မတို့ဒါကသူကသမုဒိယသစ္စာသူကဒုက္ခသစ္စာသိလို့တရားကျွယ်ပါတာသစ္စာမသိရင်ပါပါမလားအေးတရားဓမ္မတွေသဘောကျပါဒီကံပဲကလာတော့ဥပါဒံကလာတယ်ဆိုတာဥပါဒံဆိုတာဆွဲလန်းကို့ဘဝလေးကိုဆွဲလန်းတာဥပါဒံခေါ်တယ်ဥပါဒနာပြည့်စရာဘဝသဘောကျ ဒီဥပါဒံဒီကားလို့ဆိုရင်ဖြင့်ဒကာဓမ္မတွေပဲစဉ်းစားပါတော့ပြစ္ဆုတ်ပံဘဝတွေပဲဥပါဒံပဲကလာတော့ဒါဖြင့်ဒီတဏှာဥပါဒံဒီကံတွေကိုသာခမည်းတော်မဖြတ်လို့ရှိရင်ဒီဒီစားဘဝါဘဖြစ်တဲ့ကာလကာလစားစရာဝါစရာဖြစ်တဲ့အထယ်လေးတော့ဖြစ်ဦးမှာဖြစ်ပါဘူးဖြစ်ပေဘူးလားသဘောပါကြဗလား ဒီတဏှာဥပါဒံကံနေကိုမဖြတ်သေးကာလပါလုံးကာလစားဘဝဘဖြစ်တဲ့အထေစဖြစ်မယ်ဖြစ်ရင်စားမယ်စားရင်သေသေးလို့သေရမယ်မသေရပဲဘူးလားပေါ်ဗလားဒါဖြင့်ခင်ဗျားတို့ဒီသူတို့ကဒုက္ခဖြစ်ကြောင်းသူတို့ကဒုက္ခဖြစ်ကျိုးသဘောပါဗလားကောင်းပြီဒီတဏှာပဲကလာပါလိမ့်မလို့အဲဝေဒနာအကြောင်း တဏှာကအကျိုးဝေဒနာပဲကလားဖတ်တာကလားဖတ်တာပဲကလားသာလနာပဲကလားအေးနာမရူပပစ္စယသာလနာဆိုတော့နာယုတ်ကမလာဘူးလားဒီနာယုတ်ပဲကလာပါလိမ့်အဲယခုကောဝိညာဉ်ကစလာသဘောကျဘယ်ကလာတော့ဒါဖြင့် အဝိဇ္ဇာပစ္စယသင်္ခါရတွေယနေ့မထဲ့တော့ပါဘူးတရားဓမ္မတို့ဒီကာလသွားဘဝါဘလွတ်ဖို့ပဲအရေးကြီးဘာအရေးကြီးပါလိမ့်ကာလသွားဘဝါဘအဖြစ်မှလွတ်ဖို့အရေးကြီးတော့ဘုန်းကြီးကပြောလိုက်တယ်ဝေဒနာနဲ့တဏှာကြားမှာမဲ့ခင်၅ပါးထဲပါဆိုတော့၅လုံးချလိုက်ဝေဒနာနဲ့တဏှာကြားတကားကျော်ဘယ်လုံးချလိုက်ပါလဲ အဲ့ဒီနေရာမှာမဲ့ရအောင်လို့သဘောကျဒီနေရာမဲ့ရအောင်လို့လို့ရှိဖြင့်ခொနဲ့ကထိုးသွင်းမဲ့တဏှာဥပါဒံကံနေသည်သေစရာထဲလေးဖြစ်အောင်လုပ်ပါအောင်မလားသေစရာထဲမှမလုပ်လို့ရှိရင်ဖြင့်ဇာမရဏဆိုတဲ့ကာလစာဘဝဘဒါဖြင့်ဒကာရမတို့ကာလသိမ့်တဲ့တရားရှင်းမလား ဘယ်လိုမှတ်ကြမလဲကာလချုံယုံဖြစ်တဲ့တရားဒီလိုမသွားတဲ့ပုံကိုယ်တွေကြတော့ဒီဘက်လှဲ့ပဲဘူးလားလှဲ့ပြန်တော့ဘ ᱹ ရူစားဖို့ဖြစ်သဘောပါလားဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေဒီဘက်ကပြောခဲ့ပါပြီတဲ့ဝိညာဉ်ရှုရှုဝေဒနာရှုရှုလို့ဆရာဘုန်းကြီးကမသိလားသိတော့ရှုတဲ့အခါမှာတရားဓမ္မတို့ ယုံကြည်ပြီးဒီကလာသိတဲ့အသိလေးနဲ့အော်မိမိစိတ်ကလေးဟာရှိသားပဲဆိုပြီးဒီကလာကိုယ်တဏ္ဍစားခြင်းတဲ့စိတ်ကလေးပေါ်လာတယ်ဆိုပါတော့စားခြင်းတဲ့စိတ်ကလေးရှိမရှိနောက်ကတွေးရတယ်သဘောကျတွေးတဲ့အခါကျလို့ရှိရင်ဖြင့်ဆရာသမားကစားခြင်းတဲ့စိတ်ကလေးရှိမရှိတွေးခိုင်းတယ်ဆိုပြီးတွေးလို့ရှိရင်ဖြင့်ဒီတွေးရမကောင်းသေးဘူးလို့မှားဆရာသမားယုံကြည်ပြီးတွေးတယ် ဒီတွေးမကောင်းသေးဘူးဘာကြောင့်လဲဆရာသမားကစားပြတဲ့စိတ်လေးပေါ်လာလိမ့်မယ်နောက်ကတွေးလုံးထုတ်ပါဟုတ်လားဟောတော့ဒကာဓမ္မတွေကတွေးလုံးတော့မထုတ်ဘူးလားအင်းစားကျင်တဲ့စိတ်ကလေးတွေးလုံးထုတ်ရပါတယ်ဆိုပြီးတွေးတာကတော့ဖြစ်မကောင်းဘူးဘာကြောင့်မကောင်းလို့ဆိုဆရာသမားကိုယုံကြည်တဲ့သဘောနဲ့သူတွေးတာကိုယ်တိုင်ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကိုမရှိအောင်တွေးတဲ့တွေးလို့ ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကိုကိုယ်တဏ္ဍာမရှိအောင်တွေးရှိမရှိတွေးလုံးသာခြင်းအမှန်ကိုဗျာဆရာသမားကတွေးရမယ်ဆိုလို့တွေးတဲ့အတွေးဒီဒကာရမတို့ယုံကြည်လို့တွေးတာဒီဥစ္စာရှောင်ပေးယုံကြည်သည်ကိုရှောင်ပေးသဘောကျတင်းနံပါတ်ကပါတဲ့ဟဲ့ အေးဒီဟာလေးတွေးနေရတာကျုပ်စိတ်ထဲမှာပြင်ကိုယ်စိတ်ကလေးကိုတွေးနေရတာနှစ်သက်လိုက်တာလို့ဆိုပြီးကိုယ့်အကိုနှစ်သက်လို့တွေးတဲ့အတွေးဟာလဲရှောင်ပါဘယ်နှခုရှိသောဒါဖြင့်ယုံကြည်သည်လဲတဏ္ဍမရှောင်နှစ်သက်သည်ကိုလဲနှစ်သက်လို့ရှုတဲ့အရှုကိုလဲရှောင်မေးတဆင့်ရာတဲ့သူများကဒီလိုရှုဆိုလို့ကိုယ်စိတ်ကိုဒီလိုရှုဆိုလို့ဒီလိုရှုရပါတယ်လို့ တဆင်ကြားသိနဲ့ရှုနေတာလဲရှောင်လိုက်ပါဘယ်နှခုရှိအဲဒီချင်းဟာကြောင့်ဒီလိုဖြစ်တာကိုဒီစိတ်ကလေးကဒီလိုဖြစ်ပြီးဒီကလာဒီလိုပြတ်တဲ့သဘောမျိုးရှိတကိုလို့ကိုယ့်ဟာကိုယ်ကြံပြီးဒီကလာရှုတဲ့အရှုမျိုးလဲရှောင်ပါသဘောကျကိုယ့်ဟာကိုယ်ကြံဖန်ရှုတဲ့အရှုမျိုးကိုဘယ်နှခုရှိရှောင်ရမှာနော်အဲဆရာသမားစီလည်းနေမိဘူး ကိုညံကလေးနဲ့ကိုနေပြီးရှုတဲ့အရှုမျိုးကိုလည်းတက္ကသိရှောင်ရမယ်။ကြံစီရှုကိုလည်းရှောင်တော့ကိုညံပိုင်းနဲ့ကိုရှုကိုရောဘုရားနီးမပါပဲနဲ့ပေါ့ဗျာ။တက္ကကျော်မရှောင်နိုင်ဘူးလား။အဲ့ဒီတော့သီလံသီတခုကိုတရားဓမ္မတွေကြိုးစားပါလို့ယနေ့အလုပ်တရားမှာဟောလိုက်ပါတယ်။သီလံသီနော်သီလံသီကိုဥပဒနာရှုရမှာ။ ဝိပဿနာရှုဆိုတာကိုယ့်ဟာကိုယ်သီးသန့်သိတာဝိပဿနာရှုဆိုတာဘာပါလဲဆရာသမားတွေဆရာနီးယူပြီးဒီကလာအဲ့ဒီနီးနဲ့ကိုယ်တဏ္ဍဖြစ်စဉ်နဲ့ကြိုက်တဲ့အသိမျိုးကိုအဲ့ဒီအသိမျိုးရောက်မှမဉ္ဇဉ်ဆိုင်မယ်လို့မှတ်လိုက်ချင်ပါရှင်းမလားကောင်းပြီဒါဖြင့်သီးသန့်အသိလေးကိုတက္ကသရောက်ရှုပါလို့သတိပေးလိုက်တယ်။ကိုင်းတာဖြင့်တက္ကဓမ္မတို့ ရားတဲ့စိတ်ကလေးဟာဥမာကြောပေါ်မှာရားတယ်ဆိုတော့ရားစိတ်ကလေးမပေါ်ဘူးလားအဲ့ဒီရားစိတ်ကလေးကိုဘုန်းကြီးကဘုရားဟောတော်မူတဲ့အတိုင်းသင်ထားတယ်တရားဓမ္မတို့ရားစိတ်ကလေးကိုလက်ကလေးနဲ့သွားမဖြောင်းနဲ့ဒီရတာလေးကိုအင်းအရာလေးလားအရာလလားအရာကြီးလားခွဲနေသဘောကျဘယ်လိုခွဲရမလဲ အရာကလေးရအရာလာရအရာကြီးရပေါ့ဗျာသူသုံးမျိုးတော့မရှိပေဘူးလားရှိတဲ့အခါကျလို့ရှိရင်ဖြင့်အရာကလေးကမှအရာလက်ဖြစ်လာတာအရာကလေးချုပ်လို့အရာလက်ဖြစ်လာအရာလက်ချုပ်လို့အင်းဒါရင်ပြက်ပြက်ပြက်ပြက်ပြီးမှအစားထိုးတာပါလားဆိုပြီးဒီကလာအဲ့ဒါမဖြောက်ဖဲနဲ့ဒကာဓမ္မတွေကအင်းတစ်ခုနဲ့တစ်ခုမတူတာကြည့်နေရပါ တကုနဲ့တကုမတူတာကြည့်နေတဲ့ခါကျတော့အဲတရားဓမ္မတို့အဲတခုပြက်ပြီးမှတခုဖြစ်တာမထင်ရှားဘူးလားအဲဒုတိယတခုပြက်ပြီးမှတတိယတခုဖြစ်တာကောအမှန်တမ်းတင်ရှားဘူးလားအဲ့ကဲတော့ဝေဒနာကိုတဲ့တခါတည်းပိုင်းခြားပြီးသန္တိဖြတ်ပြရမယ်အရာလေးပြီးမှအရာလက်လာတယ်အရာလက်ချုပ်ပြီးမှအရာကြီးလာရင်မှပျောက်သွားတယ် ဒီလိုမနေဘူးလားကောင်းပြီဒါဖြင့်အရာကလေးလာတယ်ဆိုရင်ဖြင့်ဒကာရမတို့မရတာဒုက္ခဝေဒနာချုပ်လို့ဒုက္ခဝေဒနာငယ်စားပေါ်တာအဲအရာလေးပေါ်လာရင်ပါပါလေအဲဒုက္ခဝေဒနာငယ်စားလေးပေါ်ဘူးလားအင်းဒုက္ခဝေဒနာငယ်စားလေးကတော့ကြရာလတ်ဖြစ်လာတဲ့အခါငယ်စားလေးချုပ်လို့ပါတော့အလတ်စားပေါ်လာ အေးဒီလားစားလေးချုပ်သွားပြန်တော့ကြီးစားပေါ်လာအေးကြီးရကနေပြီးကလာပျောက်သွားတယ်ဆိုတော့ဒုက္ခပျောက်ပြီးဒုက္ခပဲပြန်မပေါ်ဘူးအဲ့ဒီကဲတော့ညာနဲ့ပိုင်းရှားပြီးဒီကလာဆိုတော့အင်းဒါယုံကြည်လို့လားကိုယ်တိုင်သိလားကိုယ်တိုင်သိအဲ့ဒီအသိကိုခွဲပြီးရှုနေမယ်ဆိုလို့ရှိရင်ကိုယ့်အပြစ်ဟာကိုယ်သိပါတယ်သဘောကျဒါဖြင့်ဒကာရမတွေဒီဒီနေရာမှာ အပြစ်၅မျိုးမရဘူး ရတယ်အေးဆွဆွလုံးနေပါနဲ့တရားဓမ္မတို့အရာကလေးမလားမရှိခင်တော့ဒီနေရာမှာဒုက္ခရှိရမယ်ဒုက္ခချုပ်ပြီးကြလားအရာလေးမပေါ်လာဘူးလားဒုက္ခဒုက္ခအရာလေးမပေါ်ဘူးလားအဲ့ဒီစဉ်းစားလိုက်စမ်းပါလားတရားဓမ္မတို့ဘ누구ချုပ်သွားတော့အဲ့ဒါပြန်ဒုက္ခကအနိစ္စအရာလေးဒုက္ခကသင်္ခါရပေါ့ဗျာ အရာလေးဒုက္ခပေါ်လာပြန်ပြီဒကာဓမ္မတို့အရာလဒုက္ခပေါ်လာတော့အရာလေးဒုက္ခမချုပ်ဘူးလားနှချက်မတွေ့ဘူးလားအဲအရာလဒုက္ခဒီကားလို့ဆိုရင်ချုပ်သွားပြန်ပြီဒကာကျွေအရာကြီးဒုက္ခဒုက္ခမပေါ်ဘူးလားအဲပေါ်လာတော့ခေါင်းကဒုတိယတဏ္ဍာမနှစ်နာမသုံးနာမချုပ်ပြီပေါ့ဗျာအဲလေးနာမပေါ်နေတော့ကြလေးနာမတောင်အရာကြီးချုပ်သွားပြီဘာပေါ်လာဒုက္ခပေါ်လာတယ် ရှင်းမလားအဲဒီကဲတော့ခမရတို့ညံထဲမှာပြက်ပြက်ပြက်ပြက်ပြီးမတူပါလားမတူပါလားမတူတာဒီကားလို့ဆိုရင်နည်းနည်းချင်းကြွာတာမဟုတ်ဘူးပြက်ပြီးမတူတာပါလားဆိုတာညံထဲမှာပိုင်းခြားကြည့်လိုက်လို့ရှင်းဖြင့်ဒါပြစ္ဆကတိရောက်ပါလေဘာသိတယ်ပြစ္ဆကတိရအောင်ရှုလို့ရှင်းဖြင့်ဒကာရမတို့ရှေ့ကချုပ်ပြောက်သွားတာကပြစ္ဆကတိပြစ္ဆကဟုတ်လား ဒီကနောက်ကအသိရှေးကပြစ္ဆေခာနောက်ကရှေးကဘာပါလိမ့်ပြစ္ဆေခာဆိုတာမျက်မှောက်ညံမျက်မှောက်သဘောကျလားရှေးကပြစ္ဆေခာနောက်ကဒါပြန်ပေါင်းလိုက်တော့ပြစ္ဆေခသည်သဘောကျရှေးကဘာပါလိမ့်နောက်ကအဲ့ဒီပြစ္ဆေခသည်ရောက်တဲ့ခါကျတော့ဩမိမိခန္ဓာဒီကားလို့ရှင်ဖြင့် ဘဲခါကာလမှာမပိုင်မဆိုင်အစိုးမရအနတ္တအနိစ္စဒုက္ခအစိုးမရတာတွေခဏခဏဒုက္ခရောက်တာပါလားဆိုတာကိုယ်ကကိုသိမလားပဲသိလာတဲ့အခါကျလို့ရှိရင်ဖြင့်ပထမယထာဘုဒ္ဓဉာဏ်ရမှာပဲမရဘူးနောက်သိပါများမုံပါပဲဆိုတာရောပေါ်ရမှာဉာဏ်ရှင်သိတက်လာမှာပဲမတက်ဘူးလားအင်းဒါဖြင့်ဒီလိုအသေးကောင်ကြီးဖြင့် နောက်ဘယ်တော့မှမယူတော့ပါဘူးဆိုတော့အသေးဒုက္ခအပြင်မရကျင်ပါဘူးဆိုတော့အသေးရဒုက္ခသစ္စာမရကျင်တာမက္ကသစ္စာမလာပြီဘူးလားလာသည်နဲ့တပင်နဲ့တရားတွေပေါ်သေးရဲ့လားတဏှာဥပါဒံကံနေလာသေးရဲ့မလာတဲ့ခါကျတော့ဒီပြစ္ဆာနဲ့ကြက်ဖြစ်သေးရဲ့လားဒါဖြင့်ကြက်ပိုင်ရှင်သာဘဝါဘကောမဖြစ်ပါဘူးဒါဖြင့်ဒကာရမတို့အနာဂတ်ကာလသိမ့်တာ သဘောကျဘယ်ကာလသိမ့်မှာဒါဖြင့်ကျွတ်တို့လည်းကြောက်နေရတာဘာကြောက်နေရတာတော့ဆိုတော့မေကွန်ထုတ်တော့ငါသေးပါဖြစ်မှာတော့ဆိုတော့အနာကကြောက်သဘောကျကျွတ်တို့ကြောက်နေတာဘာပါလဲဒါဖြင့်အနာကကာလကျွတ်တို့ကစားပလိုက်မစားလိုက်ဘူးလားဒီအနာကအကြောင်းကိုပေါ့ဗျာအနာကကျိုးဖြစ်တဲ့နိဗ္ဗာန်နေမရသေးဘူးလား ကောင်းပြီဒါဖြင့်ဒီလိုစားဝါပလိုက်တဲ့ခါကျတော့ကာလာကြီးကကုံသွားဘူးလားဒါဖြင့်ကျွတ်တော်ဒီကာလာကျွတ်တော်ကစားပလိုက်အနာဂတ်ကာလာကိုကျွတ်တော်စားပလိုက်ဒီမညံကစားပလိုက်အနာကာလာဘာနဲ့စားပါလိမ့်အဲမညံကစားလိုက်တော့ကာလာကိုစားပလိုက်တော့ကျွတ်တော်ကာလာပြင်မရောက်မရောက်ဘူးလား ကာလပြင်ပဲရောက်သွားတဲ့ခါကျနေရီလာတွေရှိသေးရဲ့ထိုကဲ့သို့မရှိတဲ့ခါကျတော့စားခံဝါခံစရာကောအေးဒီကြောင့်မှအန္တရာယ်ကင်းလို့ပေးခြင်းတော့တယ်အေးကျုပ်ပြင်အိုးလာပေါ့အေးသေကံကြီးပေါ့ဆိုတာလေလာစရာလိုသေးလားအဲ့ဒါကာလကြည့်ပြောတာလေကျုပ်ပြင်အဲတော့ကြာပြီနေခဲ့တာသေကံကြီးပေါ့ဆိုတာကာလကြည့်ပြောတာသဘောကျဒါဖြင့် ပစ္စကသိရအောင်ကြိုးစားပါလို့တိုက်တွန်းရရှင်းမလားကဲယနေ့ဒီရင်တော်ကြစို့